ကောရိန္သုဩဝါဒစာပဏ္ဏဆောင်ခန်းကြီး၄အငယ်၁မှ၅ခရစ်တော်၏အစီအပါကဲ့သို့၎င်းဘုရားသခင်၏နက်နဲသော အရာတို့ကိုစောင့်သောဗန္ဒာဆိုးကဲ့သို့၎င်းသူတစ်ပါးသည်ငါတို့ကို မှတ်ပါစေထိုမှတစ်ပါးဗန္ဒာဆိုးမည်သည်ကားတစ္ဆာရှိရမည်တင်တို့မှဆ၍အခြားသော လူများတို့သည်ငါကိုတစ္ဆာမရှိဟုစီရင်တော်လဲငါသည်အမှုမထား ငါကိုကိုငါမစီရင် အကြောင်းမူကားကိုစိတ်သည်ကိုကိုအပြစ်မတင်သို့တော်လည်းထိုအကြောင်းဖြင့်ငါသည်အပြစ်လွတ်သည်မဟုတ်ငါကိုစီရင်သောသူကားသာဝရဖျားပေသည်ထိုတို့ဖြစ်လျင်မှောင်မိုက်၌ဝှက်ထားသောအရာတို့ကိုပွင့်လင်းစေ၍စိန်တလုံးအကြံစီများကိုထင်ရှားစေလက်တန့်သောသခင်ဖျားကြွလာတော်မမူမီတိုင်အောင်အဘဲအမှုကိုမျှအဆုံးအဖြတ်မစီရင်ကြနှင့် ကြွလာတော်မူသောအခါအတီးအတီးတို့သည်ဘုရားသခင်ချီးမွမ်းတော်မူခြင်းကျေးဇူးကိုခံရကြလက်တံအငယ်6မှ9ညီကိုတို့တင်တို့သည်စံစာကို လွန်၍သူတစ်ပါးကိုမယိုသေးအဟုငါတို့ကိုထောက်၍နားလေစေခြင်းငှာ၎င်းမာနစိတ်ထောင်လွှားသည်နှင့်တယောက်ကိုမှီဝဲ၍တယောက်ကိုညှင်းဆန်ခြင်း မရှိစေခြင်းငှာ၎င်း ငါဆိုခဲ့ပြီးသောအချက်၌သင်တို့၏အကျိုးကိုထောက်၍ငါနှင့်အာပေါလုကို ပုံဆောင်လျက်ဆိုသည်။ထိုမှတပါအဘယ်သူသည်တင့်ကို ထူးခြားစေသနည်းသူတပါလက်မှ မခံမယူဘဲအလိုလျောက်ရသော အရာစုံတစ်ခုမျှတင်၌ရှိတော်လောသူတပါလက်မှခံယူသည်မှန်လျင် မခံမယူတကဲ့သို့အဘဲကြောင့်ဝါကြွားသည်။ယခုတွင်တင်တို့သည်ကျွယ်ဝကြ၏ငွေရတတ်ကြ၏ ငါတို့မရှိစဉ်တွင်စိုးစံကြ၏ငါတို့သည်တင်တို့နှင့်အတူစိုးစံရသော အခွင့်ရှိမည်ကြောင်းတင်တို့ကို အမှန်စိုးစံစေခြင်းငှာအလိုရှိ၏တပ်ဖို့ရထားသော သူကဲ့သို့အခြားသောသူများနောက်၌တမန်တော်ဒီဟုသောငါတို့ကိုဖျားသခင်ထုတ်ပြတော်မူသည်ဟုငါထင်၏အကြောင်းမူကားငါတို့သည် လောကီသားများနှင့် ကောင်းကင်တမန်များမျက်မှောက်၌ပွဲဝင်သောသူဖြစ်ကြ၏ အငယ်30မှ73ငါတို့သည်ခရစ်တော်၏အကြောင်းကြောင့်လူမိုက်ဖြစ်ကြ၏သင်တို့မူကားခရစ်တော်၌ပညာရှိဖြစ်ကြ၏ငါတို့သည်အာနေသောသူဖြစ်ကြ၏သင်တို့မူကားအစွမ်းတတ္တိနှင့်ပြည့်စုံသောသူအတရေရှိသောသူဖြစ်ကြ၏ငါတို့သည်အရှက်အကြောက်ခံရသောသူဖြစ်၍ယခုတိုင်အောင်အစာအသောက်ငတ်မွတ်ခြင်းအဝတ်နွမ်းပါခြင်းရိုက်ပုတ်နှင်းဆဲခြင်းကိုခံရကြ၏နေရာမကျသောသူ ကိုလက်နှင့်ပင်မန်းစွာလှုပ်ဆောင်ရသောသူဖြစ်ကြ၏ကဲ့ရဲ့ခြင်းကိုခံရသောအခါမေတ္တာပို့ကြ၏ညှင်းဆဲနှိပ်စက်ခြင်းကိုခံရသောအခါတီးခံကြ၏အတရေရှုံချခြင်းကိုခံရသောအခါတောင်းပန်ကြ၏ဤလောက၏အညစ်အကြေးကဲ့သို့၎င်းအရရထဲကလှဲ့ပစ်သောဓမြက်ချီအမိုက်ကဲ့သို့၎င်းယခုတိုင်အောင်ဖြစ်ကြ၏အငယ်၁၄မှ၂၁တင်တို့သည် ရှက်စေခြင်းငှါဤသို့ငါရေးသည်မဟုတ်။သင်တို့ကိုချစ်သားကဲ့သို့မှတ်၍သတိပေး၏။သင်တို့တွင်ခရစ်တော်၏အကြောင်းကိုသင်ပေးသောဆရာတသောင်းရှိငြားသော်လည်းအဘအများမရှိ။ဧဝံဂေလိတရားအားဖြင့်ငါသည်သင်တို့ကိုယေရှုခရစ်၌ဖြစ်ဘွားစေပြီ။သို့ဖြစ်၍ငါကျင့်သည်နည်းတူသင်တို့သည်ကျင့်ကြမည်အကြောင်းငါနှိုးဆော်တောင်းပန်၏။ထိုအကြောင်းကြောင့်သခင်ဘုရား၌ တစ္ဆာရှိသောငါ၏ချက်သားတိမောသေကိုတင်တို့စီတို့ငါစေလွတ်၏ခတ်သိမ်းသောအရတ်တို့၌ခတ်သိမ်းသောအသင်းတော်တို့ကိုငါတွင်တင်သည်ညညီငါသည်ခရစ်တော်၌ကျင့်သောအကျင့်တလေများကိုတင်တို့သည်မှတ်မိစေခြင်းငှာသူသည်ပြတ်သက်တိုက်တွန်းလိမ့်မည်ငါသည်တင်တို့စီတို့ကိုယ်တိုင်မလာဟုအချို့သောသူတို့သည်ထင်မှတ်သည်နှင့် မာနထောင်လွှားခြင်းရှိကြ၏ သို့တော်လည်းသခင်ဖျားသည် အလိုတော်ရှိလျင်ငါသည်မြ мян လာမည်လာသောအခါမာနထောင်လွှားသောသူတို့၏စကားကိုတိမှတ်မည်မဟုတ်သူတို့၏တကိုးကိုတိမှတ်မည်အကြောင်းမူကားဖျားသခင်၏နိုင်ငံတော်သည်စကား၌တည်သည်မဟုတ်တကိုး၌တည်၏တင်တို့သည်အဘယ်သို့အလိုရှိသနည်းငါသည် နှင်တန်နှင့်တင်တို့စီတို့ လာရမည်လောသို့မဟုတ်မေတ္တာနှင့်၎င်းနုညံ့တင်မွေသောစိတ်နှင့်၎င်းလာရမည်လော